တနာရီနဲ့36မိနစ်ပြီးပါတယ်။ပရိသတ်တွေလည်းထိုင်နေတာကြာပြီ။ဒီမောရဏတရားကတော့အတူတူပဲဟောရ။ဘာသာဝါဒကြောင့်ရိယဝါဒကြောင့်ဆိုင်ရာဥဒန်းကြတဲ့ဒကာရမတွေမိမိတို့ကြောင်းဆောက်ကိုမြင်ရတာနဲ့ပဲဝမ်းမြောက်ဝမ်းသာဖြစ်ကုန်ကြပါပြီ။မောရဏတရားဆိုတာ ဝါမျက်ဝမ်းသာဖြစ်အောင်လို့ဟောရတာပဲကျောင်းဆောက်ဦးတွေမြင်ရတာနဲ့ပဲဝါမျက်ဝမ်းသာဖြစ်နေပါလေဟောစရာမလိုပါဘူးအရိယဝါဒအကြောင်းဆိုတာကတော့ဆောက်လို့ပြီးတာကြာပါပြီမင်္ဂါတွေယောဂီတွေသတင်းသုံးနေကြတာအဲဒီမှာတရားအထုတ်လို့ဉာဏ်စဉ်တရားနာပြီးတဲ့ပုဂ္ဂိုလ်တွေကိုတော်များနေပါပြီဒီကအဲဒီကြောင့်ကကြာပါပြီအာမေရွေးချဘောကမလုပ်ရသေးဘူး သံဃာဘာသာကျောင်းကတော့ဖြင့်ဝါရင်းကမှစပြီးတော့ဆောက်ရအချိန်မှီဆောက်ရတော့အလွန်များကိုအထောက်ရတာပါပဲပထမဆောက်ဖို့ရအစီအစဉ်လောက်တုန်းကခေတ်ကာလအားလျော်စွာပစ္စည်းကလည်းပဲ သူ့ချိန်ခါအားလျော်စွာကြည့်ပြီးတော့ကြည့်မရရအောင်ဝယ်ရမှာဖြစ်တော့သူခေတ်ကလည်းအားလျော်စွာတန်ဖိုးကိုထားပြီးတော့တွက်တယ်။ခံတကန်းကို6500ဒီတော့ကဘုန်းကြီးများရန်ကုန်သာသနာ့ရေးတာရောက်ခါလာကအောက်မှာတရားတွေသောက်တော့တခါ3000ပါပဲဘုတော့ကလည်းနည်းတာဘူးကဘုတော့ကဈေးဘာမှမကြည့်သေးဘူးတခါ3000อืมဘုတော့က မိနာငယ်ဆိုရင်ခွန်ကြီးပြီးလာတော့ကိုယ်ကြက်တယ်မများဘူးထင်တာပဲတဲ့ဒီကဘုံတို့ကဘာမှမများပါဘူးမြတ်သားသေးတယ်မများဘူးအဲဒီတော့ကလည်းတစ်ခါသုံးတော့ဆိုတော့အဲဒီတစ်ခါကဆယ်ပေကအခုကတော့ဆယ်ပေကနဲ့မပြောင်းနေတော့ရှင်းတာပေါ့ဒါပဲမဲ့လို့အခုဆောက်တဲ့အခါကအခါနဲ့မကပဲနဲ့ရှင်းနေတာကဈဉ္ညာရောဘာရောဆိုတော့သာဈဉ္ညာရောသံဘာအကာယာနေရောဆိုတော့ ဆိုတာဘိုးပုံကြရအများကြီးရှိပါတယ်အဲ့ဒါမှ6500ဆိုတော့อืมလူတွေလူတွေလည်းပဲ6500ဆိုတော့ရုပ်ကြီးကဒီမှလူနိုင်မှာမလားခွန်ကြီးကအောင်းမယ်ဒီစည်းတွေကလည်းဝယ်ရုပ်ကြီးရမှရပါမလားအဲ3လေးလအတွင်းနဲ့ပြီးမှပြီးပါမလားလို့ခွန်ကြီးကတာမီးရရှိဒါပေမဲ့လို့ဓမ္မတွေကဒီစည်းရင်အားလဲ ရှိတာမလို့ရှိပြီဗရာတရားလည်းကောင်းကြတော့ခဏကအစီရင်ခံသာဖတ်ပြီးတောက်တဲ့အတိုင်းနဲ့က15ရက်15ရက်အတွင်းနဲ့42ခန်းလာအလူငွေတွေပြည့်သွားတာပဲနောက်ထပ်တော့မှ သူကျင်တဲ့ပုံစံတွေရှိပြီးအခမ်းမရတော့မယူရဘူးအဲဒီတော့အဲဒီဒီကရီယာစောစောကလည်းမိမိတို့ခံရတယ်ဆိုပြီးဝမ်းမြောက်ဝမ်းသာဖြစ်နေကြတာပါပဲအမြောက်ဝမ်းသာဖြစ်နေကြတာအခုကနေ့ အစာဝကြီးပြီးပြီးနေတာကိုမြင်ရတာနဲ့ဝမ်းမြောက်ဝမ်းသာဖြစ်တယ်အဲနောက်ဒီမှာယောဂီတွေနေထိုင်ပြီးတော့နေတာတွေမြင်ရတွေ့ရလို့ရှိရင်ဒါပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်သွားမှာပါပဲအဲကြောင့်နမောဒနာတရားကတော့တကယ်ဟောဖို့မလိုပါဘူးဟိုအရင်ကယေရှုတင်လာတာအရင်မှာအကျိုးလေးတွေပါပါတယ်ရေးထားတာဒီစာရဲထဲမှာပါသေးတာအဲဒီစာရဲကျိုးလေးပါသေးတယ် အမြင်ကဟိုကျောင်းသူကျိုးလေးပါလေးပါတယ်ပါတယ်အဲအဲ့ဒါတော့ဆိုရင်ပြည်စုံနေပါပြီဧကုသာသာဖေးရမြပယ်ရှားခြင်းသည်တဲ့ကိန်းအောင်နေရချမ်းသာရအမှန်ဖြစ်ပေသည်ဇံဝင်စားရရှိမှရဧကံသိနေကျောင်းလူရနာမြင့်မြတ်လာဗုဒ္ဓကြီးကြီး ကျောင်းလူသူဟာလုံးစုံမှာသူရရောက်ပြီ။ဒါရင်ကမာဒီကျောင်းတော်တုန်းကနိမောဒနာတရားကဒီဒီပိုင်းမှာပဲဟောတော့သူအများကြီးသူရတော့လူချင်းဒီဒီပိုင်းလေးထုတ်တာ။အဲ့ဒါနဲ့ပဲလုံလောက်နေပါလေဒါမြတ်စွာဘုရားဟောတဲ့နိမောဒနာတရားပဲဘုန်းကြီးတို့ဟောတာမဟုတ်ပိတံအုံနာပฏิဟာတိရောဝါလာမိတာနိစ္စရိတပေသမဂတိတိပိရဇာရုပ်ရှိရောဝိဟာရောအကြောင်းနေပိတံစအေးကိုလော

သစ္စာကြောင့်ကိုယ်တော်ရင်လည်းပထမအသိပညာသိပြောင်းနေတာပဲအကြောင်းရပါရဲ့မဟုတ်ပါဘူးတရားပွင့်ပြီးတော့လဲတဝါအတွင်းမှာဆိုလို့ရှိရင်အဲ့ဒီမှာအကြောင်းမရှိသေးပါဘူးဒီစွဲကြီးဘာဒီနဲ့နေတယ်တော့ပြောတာဘူးအဲ့ဒီမှာတရားဟောပြုပြီးတော့ကြောင်းရတယ်တော့လူတွေခွင့်ပြုတာမရှိသေးဘူးအဲ့ဒီကဝါကျွတ်တဲ့နောက်မှရာဇီမျိုးရောက်ပြီးအဲ့ဒီကကြောင်းတကပေါ်လာတော့အဲ့ဒီမှာကြောင်းခွင့်ပြုတာ အဲသစ်ပင်ကြီးနေနေရတာပဲဒီမှာသစ်ပင်ကြီးသစ်ပင်အောင်နေအိန္ဒိယပုဂ္ဂိုလ်တွေမနေနိုင်တာပေါ့ဒီကဗမာကြီးကကိုတော်တွေတော့နေနိုင်မှုပြင်နေနေပြည့်ပြနာနေတော့ဖြစ်ကုန်မယ်အဲဒီတော့သစ်ပင်ရင်သစ်ပင်အောင်တို့နေရတယ်ဆိုတာကအေးကြရှိရင်လည်းအေးတာပူကြရှိရင်လည်းပူတာရှင်မဲ့စသည်တွေလည်းအတိုက်ခံရမှာပဲအခုအသဝူကျောင်းကတော့ဒီတံအုံနာပฏิဟာတိသောဝါလာမိကံဤက အေးပူတွေလည်းတဖြောက်တတ်တယ်။ပါရဲ့သိဆန်နေတဲ့ဟိုတော်ရပါတယ်နေလို့ရှိရင်တော့ကြားတို့ရှင်တို့ကိုလည်းမျိုးတန်းတော့မရှိဘူး။အဲမွေတို့ကင်းတို့တွေပါလိဒါတော့မွေတို့ကင်းတို့ကလည်းမျိုးတန်းမှလည်းရှိတယ်။ဒီတန်အောင်နာမတိရနေသတော်ဝါလာနိကံနေသောသတိတပိစအဲမွေတို့ကင်းတို့အဲ့ဒါတွေလည်းပဲတဖြောက်တတ်တယ်အဲ့ဒါဒိဗ္ဗေယူပြီးတော့ အေပူစာကဖေးရများပယ်ချကင်းစေသည်တဲ့ဆောင်မှုအေပူစာရှိသောညာတော်များမှာတွေ့နိုင်တဲ့ဘေးရန်အန္တရာယ်တွေကိုအကြောင်းကကာကွယ်တယ်အကြောင်းဆောက်နေလို့ရှိရင်ဒီဘေးရန်အန္တရာယ်မရှိဘူးဘေးရန်အန္တရာယ်မရှိတော့ဆန်းရသာသာနဲ့နေရတဲ့အခါဘာလို့ဖို့တော့ဆိုတရားထုတ်ဖို့ပဲအခုဆောက်တဲ့သံဃာဝါဒအကြောင်းတို့ဝိယဝါဒအကြောင်းတို့ဆိုတာကတော့ဒါတွေအစတွေကတရားထုတ်ဖို့ယူပြီးဆောက်တာပဲအေးချမ်းချမ်းနေဖို့ရတဲ့မဟုတ်ဘူး မနာကိုရွယ်ချက်မြင့်မြတ်ပါတယ်လေနာထင်းစာဒုက္ခထင်းစာဇာယိတုံစာဝိပါတိတုံလေနာထင်းစာကင်းအောင်နေရအကျိုးလည်းရှိပါတယ်ဒုက္ခထင်းစာချမ်းသာနေဖို့ရလည်းဖြစ်ပါတယ်ကြောင်းစာဝိဆိုတာဒီစိတ်စိတ်ငြိမ်ငြိမ်နဲ့နေဖို့ရဖြစ်ကြောင်းစာဝိမရှိဘဲနဲ့ပြင်မဲ့မှာဆိုရင်မြင်ကြရတယ်မြင်ကြကြရတယ်ကြားမသိငြိမ်ဘူး မျက်စိတို့နားတို့မေးချောင်းကျောင်းကားနဲ့ဝင်ပြီးတော့နေလို့ရှိရင်ဖြင့်အဲအမြင်တွေကြားတွေမြင်တော့မရှိသလောက်ပါပဲကြားကလည်းပဲတက်တာပါပဲအဲဒါကြီးစစ်စစ်ငြိမ်ငြိမ်နဲ့ထင်ရစွာမြင်ရတယ်ဒုက္ခသင်္ဆာချမ်းသာတယ်တဲ့ခုနအေးဘူးစသည်တွေဘုရားအန္တရာယ်ပြီးတော့ချမ်းသာမြင်ရဇာယိတုံစသမထအာယုရှုခြင်းဇံဝင်စားခြင်းကလည်းဖြစ်ပါတယ် အဲသမထအယုံသမထကမ္မနာအာထုမယ်ဆိုလို့ရှိရင်လည်းကြောင်းကန်းနဲ့အာထုတာပူကောင်းတာပေါ့အပြင်နဲ့အာထုနေရင်တော့ရကြပါလေဆိုလို့ရှိရင်တော့လည်းဖြစ်တာပါပဲဒါပေမဲ့တော့ကြောင်းကန်းနဲ့ကသမာဓိပူပြီးရလွယ်တာပေါ့ဝိပဿနာကဝိပဿနာရှုဖို့လည်းဖြစ်ပါတယ်ဝိပဿနာရှုတာလည်းပဲမြင်မဲ့ရှုလည်းဖြစ်ဖြစ်တာမြင်ရကြတွေ့ရတယ်ရှုရတာကိုဒါပေမဲ့လို့ကြောင်းကန်းနဲ့ဆိုလို့ရှိရင်ပို့ပြီးတော့ကောင်းပါတယ်အဲဒါကြောင့် ကျောင်းဆိုတာဟာစိစိငြိမ်ငြိမ်နဲ့နေဖို့ရာကိုချမ်းသာစိတ်ချမ်းသာနဲ့နေဖို့ရာ သမထသမထများပွားများဖို့ရာဇံဝင်စားဖို့ရာဝိပဿနာရှုဖို့ရာအကျိုးရှိပါတယ်အခုသာသနာ့ဤတာမှာဆောက်တဲ့အဆောက်အဦတွေကတော့အဲ့ဒီအကျိုးတွေဒီနေ့ကယူရဆောက်တာပဲဒီနေ့နေရာမှာဆိုရင်တော့ ဒေနာသင်္ဆာဒုက္ခသင်္ဆာဒါအများမှာပါပဲအဲသိသိမြင်နေချမ်းသာနေဖို့လောက်ပဲအင်းသမထဝိပဿနာဘာဝနာတွေပွားများဖို့ထီအောင်တည်ပြီးတော့မြည်ရကြအောင်ဒီလိုပဲကြောင်းဆောက်ကြဒီမှာတော့ကိုသမာဓိဘာဝနာတွေဝိပဿနာဘာဝနာတွေပွားများဖို့ဆိုပြီးဓမ္မနကကြီးစုပြီးတော့ဆောက်တာအရိယဝါဒအကြောင်းကတော့ရဟန်းတော်များရောသူများရောရှင်ရဟန်း ယောဂီတွေအကုန်လုံးအတွက်ရည်ရွယ်ပြီးဆောက်ပါတယ်အဲအမျိုးသားတွေပေါ့လေမျိုးသမီးတွေတော့မပါဘူးမျိုးသမီးတွေနေရာကတော့သူ့ညာနဲ့သူပဲအခုသံဃာဘာသာအကြောင်းကတော့သံဃာတွေအတွက်ပဲအဲမြို့သားယောဂီတွေတော့မပါဘူးဒီမှာသံဃာတွေခဲ့တဲ့တရင်သုံးအောင်အဲဒါကြောင့်အဲဓမ္မတွေကလည်းပဲပို့ပြီးတော့ဗရာတရားတွေထက်သန်ကြတယ်ဒီမှာကြောင်းဝင်ရဖို့ဆိုပြီးကြိုးစားကြတယ် အဲညင်ကြတဲ့ပုဂ္ဂိုလ်တွေကနောက်ကြတဲ့ပုဂ္ဂိုလ်တွေကမရဘူးမရတော့တချို့လည်းရတဲ့ဥစ္စာဒီဂျိုးကန်းတို့ကုရီကန်းတို့ဘာလဲဆိုတာဒါတွေကလည်းမရှိမဖြစ်တာတွေပဲအကြောင်းကလာကြည့်ပြီးတော့ဒီဂျိုးကန်းမရှိရင်လည်းခဲတာတွေကုရီကန်းမရှိရင်ဒါနေရာကြားတွေမပြည့်ဘူးသူကအဝေးသွားနေရမယ်ဆိုရင်ပြုအခုတော့ပထမကလည်းစီစဉ်ပြီးတော့ဆောက်တာဆိုတော့ဒီဂျိုးကန်းရောကုရီကန်းရောဘောဓရောအောက်ထရောဒီလိုစုံစုံပဲအဲဘောဓမှာ 20နဲ့တစ်ခါကြည့်ရမှာအဲဒီယောဂကဟိုဘက်ဒီဘက်နှစ်ခုဥရိကကလည်းဟိုဘက်ဒီဘက်လေးခုဆိုတော့အာဒီမှာနေတဲ့ဇင်းသုံးတဲ့ပုဂ္ဂိုလ်တွေလုံလောက်ပါလေအောက်အောက်ထကလည်းဒီတိုင်းပဲအမှန်တန်ချမ်းချမ်းသာသာနေရမယ်နေရာဌာနပါပဲအဲဒါကြောင့်ဒီကျောင်းကနေသူတဲ့ပုဂ္ဂိုလ်တွေကသူတွေကအကျောင်းကရတယ်ဆိုတော့ဝမ်းမြောက်ဝမ်းသာဖြစ်လာတာဒီအမှန်ကြရတယ်ဆိုတော့ကျောင်းလူဒါနမြင့်မြတ်လာဗုဒ္ဓကြီးကျူးသည်

မြင်ရတာပဲဒုတာမုညကိဏလောကတာဆိုတဲ့အတိုင်းအမြင်မြတ်ကြည့်ရပါဒါပေမဲ့အကြောင်းလူကတော့ဒါနာထဲမှာအမြတ်ဆုံးပဲမြတ်စွာဘုရားကြီးကျူးတယ်အဲဒီကြီးကျူးပုံတွေကတော့အရင်ကငါးကြီးကျောင်းတော့ဘုရားတရားတွေဟောထားပါတယ်အရင်မှာအကြောင်းလူမောဒနာတရားတွေဆိုတာရှိတယ်အဲအကြောင်းလူမောဒနာအကြောင်းအကျိုးတွေသိကျင်လို့ရှိရင်အဲဒီစာအုပ်အဲဒီစာအုပ်တွေကြည့်လို့ရှိရင်အကုန်လုံးသိနိုင်ပါရဲ့အကြောင်းအကြောင်းလူမောဒနာတွေသုံးလုံးမှာမနာကောင်းပါရဲ့ အခုတော့ဒီမှာမဟောပါဘူး။ကျောင်းလူဒါနမြင်းမြလာဗုဒ္ဓချီးကျူးသည်မြတ်စွာဘုရားချီးကျူးတယ်။အဲဘယ်လိုချီးကျူးတော့ဆိုတာတတိယဒေသဒီမှာထုတ်ကျောင်းလူသူဟာအလုံးစုံမှာသူရရောက်တယ်။ကျောင်းလူလည်းလို့ရှိရင်ပြင်းရင်သံသင်္ဃာစသည်တွေရောအလုံးစုံသူရရောက်ပါတယ်။သုံးမစားရနဲ့ဦးနဲ့ကျောင်းကန်နဲ့ဝင်နေလို့ရှိရင်ပြင်းတက်တက်တာကဆင်းရဲတာဖြစ်ပြီးတော့နေနိုင်တယ်စသည်ဖြင့်အဲဒီအလုံးစုံသူရရောက်ပြီ။ ကြီးကျူးထားတယ်မဟာသုဒ္ဓတနာစัจ जा မင်းကြီးဆိုတာရှိတယ်ဆိုလည်းကြားဘူးရပါလိမ့်မယ်အဲဒီအကြောင်းဉာဏ်မောဒနာတရားထဲမှာလည်းပါပါတယ်သူယုတ်ကတော့မန္တိုင်းဟိုလည်းအကူမန္တိုင်းတဲ့ကူအာရိတဲ့ကူကြောင့်ဒီရတော့ဟောတာအင်းယုတ်လေးပါပါတယ် သုဒသနာဆက်ကြမင်းကြီးကတကြဝရင်းမင်းဆိုတော့မင်းနဲ့မှလူလောကတော့အကြည့်တော့မြတ်ဆုံးချမ်းသာဆုံးပါပဲဒါပေမဲ့အဲဒီဆက်ကြမင်းကြီးကသူများတဲ့သူတွေကသူမှသူဆိုပြီးတော့နေတဲ့မြို့ပေါင်း1400နဲ့နေရာထိုင်ရာတက်တာပေါင်းငန်းတော်ဆောင်ပေါင်းက1400စသဖြင့်1400 1400 1400နဲ့မမြဲပါဘူးလို့ဆိုတာညာကြီးပဲ အလုပ်ကျွေးတွေပါလေလည်းပဲဒီလိုပဲစစ်တောင်းပြီးတော့အများကြီးပါပဲဆိုတော့အဲ့ဒါတွေကဘာကြောင့်ရလာတော့ဆိုလို့ရှိရင်အင်းသာသနာ့မြတ်စွာဘုရားဤသာသနာတော်တုန်းကသောကြောင့်နေဟန္တဘာအတွက်ကျောင်းဆောင်လေးဆောက်ပြီးတော့လူဘူးလို့တဲ့အဲဒီကျောင်းဆောင်ကဘယ်လိုကျောင်းဆောင်လဲဆိုလို့ရှိရင်ဖက်ဖမိုးဖက်ကပေါ့တော်တယ်ကပြပားနဲ့ဖမိုးဖက်ကကျောင်းလေး တော်ကြောင့်နေတယ်ကြာသူကအကြောင်းမရှိဘဲနဲ့ဟောတရားထုတ်နေသစ်ပင်ရင်းသစ်ပင်ရင်းကြောင်းနေပဲအထုတ်နေတယ်ကြာအဲဒီတော်ကြောင့်အဲဒီဟာမြင်တာနဲ့သူလည်းပဲတော့မှသစ္စာကိစ္စနဲ့သွားနေရင်အဲဒီရဟန်းတော်တွေ့ရတော့သရာတရားဖြစ်ပြီးသူကကြောင်းလေးဆောက်ဖဲမိုးဖက်ကနဲ့ရှင်းလာတော့ပြင်ပြရှင်းတယ်ပြင်ပြရှင်းဆိုလည်းဘုလုံးကတောင်းသိနေမှာပေါ့အဲဒါလေးဆောက်ပြီးတော့လူတန်းတယ် ကုရဏအဲဒီညာတော်အဲဒီကြောင့်မှသတင်းထုတ်နေတယ်အဲနောက်လည်းပဲကြောင်းမှလူသမ ्या ပစ္စည်းတွေလည်းသူကသူပါပဲလူသမ ्या ပစ္စည်းတွေကြောင်းကျုံးပစ္စည်းတွေအကုန်လုံးသူတယ်နောက်ဆွန်းလည်းသူစုံလို့ပါပဲသူသူသားတွေကလည်းအသေးအမွှားတွေအင်းအသေးအမွှားတွေစုံလို့အဲဒါတွေသူပဲတဲ့အတွက်မဟာသုဒ္ဓနာစัจ जा နေကြီးဖြစ်တယ်74000 74000ရေတဲ့အများကြီးပဲ အနာကိုများပါတယ်အဲဒီကြောင့်ဟာအခုနေအမြင်နဲ့ဆိုလို့ရှိရင်ဘာမှမပြောရတော့ပါဘူးသူတွေဆက်လက်ပစ္စည်းတွေလည်းစုံတော့စုံပါစုံဝင်မယ်လို့လည်းဒီဘုမနာလာပါဘူးတော်တော်သိရင်အဆုံးကြတယ်ပစ္စည်းတွေပါပဲအဲဒီလိုအကျိုးတွေကိုကြားတယ်အဲဒီတော့ဧဝံနာတိမဟာန္တာတိအဲဒီလိုမကြည့်ကြမယ်မကြည့်ကြပြင်မယ်တော့တဲ့အလုံးမကြည့်ကြပြင်မယ်တော့ အလွန်မကြီးကျယ်ပေမဲ့လို့ကျောင်းလူကမဟာဝိပါကများတော့အကျိုးရှိရဲ့ဆိုတာကိုသိပြီးတော့အဲဒီတော့ကျောင်းလူကလည်းဘာလို့ဆိုပုံညာအာရဏိကတံဧဝံဤတော့နာတိမန္တာတိမကြီးမကြီးကျယ်လာတော့လဲအာရဏိသင်လျော်သောအရာနဲ့ကတံပြုရသောပုံညာကောင်းမှုတွေမဟာဝိပါကတိကြီးကျယ်မြင့်မြတ်သောအကျိုးရှိသည်ဟု

ဘာကြောင့်ရတယ်လဲပြီးတော့ဘာမှမကြည့်ကြဘူးတဲ့ကြောင်းလေးဆောက်တာอืมတဲ့မိုးဖက်ကနဲ့သစ္စာသစ္စာတိုင်နဲ့ဒေါ်ရကသစ္စာတိုင်ပါပဲသူကသူခုတ်ပြီးတော့ဆောက်တာကောင်းမှမဟုတ်ပါဘူးကလည်းမဓမ္မသားတို့ဘာလို့မျိုးနေမှာပေါ့အဲပြီးတော့ခင်းကတော့ကြမ်းခင်းတယ်အဲဒီလိုကြောင်းလေးဆောက်ထူတာအဲဒါနဲ့ပဲမကြည့်ကြလားပဲလည်းကြည့်ကြတဲ့အကျိုးတွေကိုရသွားတယ်ဆိုတာသိပြီးတော့ ပညာရှိအမျှော်မြင်ပညာရှိတဲ့ပုဂ္ဂိုလ်ကကြောင်းဆောင်ဉာဏ်ထူထမ်းပြီးတော့ကုသိုလ်ကောင်းမှုတွေကိုပြုရမယ်လို့ဒါကဆရာဩဝါဒကာထာလေးရေးတယ်အခုဆောက်လုပ်တဲ့ကြောင်းတွေကတော့ကောင်းတယ်မလားကောင်းပါလေမလားကိုကောင်းပါလေနေခြင်းထိုင်ခြင်းလည်းကောင်းတယ် လှုပ်ထားပုံလည်းပဲကောင်းတယ်ကိုယ်လည်းတန်တယ်အခုသံဃာဝါဒအကြောင်းဆိုတာကတော့ဖြင့်ဒီကတော့ယောဂီတွေနေဘူးအကြောင်းထဲမှာတော့ဒီဒိဋ္ဌာထဲမှာသူကအကောင်းဆုံးလို့ဆိုရမှာပါပဲဆိုတာသိပညာကလည်းတော့ကောင်းကောင်းကြီးကြီးတယ်ဒီမှာမရှိသေးဘူးအရင်တော့ရှိတဲ့ဟာတွေလည်းသူခိုက်သူခိုက်ကြတယ်ပြီးတော့အကောင်းနေပါပဲအခုတော့သံဃာဝါဒအကြောင်းမှာကအမှန်ကောင်းပါတယ်အမှန်ကောင်းတဲ့အတွက်တရားထုတ်တဲ့ပုဂ္ဂိုလ်တွေလည်း ဒကာဓမ္မတွေရဲ့သရာတရားအကြောင်းကောင်းမှုမင်းမြတ်ဘုံတွေကိုအာယုံပြုပြီးတော့အဲ့ဒီမှာနေတဲ့ပုဂ္ဂိုလ်တွေတရားတွေတိုးတက်ပြီးအားထုတ်နေတယ်အဓိပတိသာသနာတော်တွေတိုးတက်ပြီးကောင်းမှုရရှိတယ်လို့ဘုရားကပြောလင်းပါတယ်အခုငွေရုတဲ့ပြန်နှစ်ပတ်လည်းအတွင်းမှာတော့အရရကရောက်လာကြတဲ့ဆရာတော်တွေကြီးတဲ့ပုဂ္ဂိုလ်တွေသင်္နေဝါစဉ်တိုင်းအဲ့ဒီမှာထားရ40ကျော် ဒီလားကလည်းကြောင်းမြင်တာဆောက်ဖြစ်တာကလည်းအဲ့ဒါအကြောင်းပြုပြီးပြည့်လာမနစ်ကတည်းကရရနေနေကလာကြတော့နေကြထိုင်ကြပြီးကြတဲ့နေရဒီနေ့ဝေရုသရင်25နှစ်မြောက်ဆိုရရနေနေကတန်ခါတွေပိုးလာလိမ့်မယ်လို့ဘုန်းကြီးကညွှန်ညင်ပြီးတော့တန်ခါတွေပိုးလာတဲ့အတွက်စောက်ဦးတွေလည်းပဲလိုးတော့လိုးနေတာပဲလို့ဘုန်းကြီးကဗာမညပြောတာပါဆောက်ခုရရတော့မဟုတ်ပါဘူးအဲ့ဒါကိုအကြောင်းပြုပြီးတကားတွေက သရာတရားဖြစ်ပြီးသူဆောက်ကြအဲဒါဝါရင်းကပဲအဲဒီတော့3လကျော်၄လနီးပါးရှိပါတယ်ပြက်ကဒီလောက်အတွင်းဆောက်လို့ပြီးပါမလားလို့ဘုန်းကြီးကပြီးမယ်တော့တရားမထင်ဘူးဟွန်းသူကဒီမှာဆောင်ရတဲ့ပုဂ္ဂိုလ်က3လဝိရိယလည်းကောင်းအသက်အွယ်လည်းကောင်းတော့လိုတဲ့ပစ္စည်းတွေကိုလည်းကူကူနဲ့ရဆောင်ရတဲ့ပုဂ္ဂိုလ်တွေကလည်းဒီမှာလောက်ကင်တဲ့ပုဂ္ဂိုလ်တွေ အလုသမားတွေပေါ့လေသူကလည်းပဲသူစကားနဲ့လုပ်ကြတော့မှတ်ထားတဲ့အချိန်တွင်းပြီးတော့ပါပဲနည်းနည်းချောလေးပါတယ်နည်းနည်းပါပါလို့ဒီထဲမှာရက်ကတလားကျော်တော့ရက်ကယူရသွားတာအခုတော့ချောချောမောမောအကုန်လုံးပဲပြီးသွားပါတယ်အနာဆင်းပြေပါတယ်ဝန်သားပြအနာကောင်းအဲဒီတော့ကျောင်းဆောင်ကျောင်းလူဒါနလူရတာလည်းပဲဒီလိုသာဝချင်းမြောက်အောင်လို့ ဆောင်ရတဲ့ပုဂ္ဂိုလ်ရှိတော့ဆောင်ရတဲ့ပုဂ္ဂိုလ်မရှိရင်အကြောင်းဒါနကလည်းရှိဘူး။ဘုန်းကြီးတို့ကြောင်းကနှခမ်းယူထားဒီနှခမ်းယူထားတဲ့ပထမယူရချက်ကတော့ကျောင်းတကာတွေတို့တည်းမပြည့်စုံမနေလို့ဆိုလို့ဘုန်းကြီးကယူရပြီးတော့ယူထားတာပါပဲ။ဒါပေမဲ့ဘုန်းကြီးတို့ကကုသိုလ်ဆိုပြီးတော့နာမည်တတ်ထားမယ်မှန်စင်စစ်ကတော့ဘုန်းကြီးတို့သူထားတဲ့ဓမ္မတွေကုသိုလ်ပါပဲသူတို့ကုသိုလ်သူတို့ကုသိုလ်တွေဒီတိုင်းနေနေလို့ရှိရင်ကုသိုလ် အာဆောက်ဝုထုပစ္စည်းမပေါ်ပဲနေမှာကိုတော့ဝုထုပစ္စည်းဆောက်ပါပေါ်သွားရအောင်လို့သင်္ကနာမင်းပါလေကျောင်းဆောက်ဖို့ရတယ်ပေါ်လာကျောင်းဆောင်ရတဲ့ပုဂ္ဂိုလ်လည်းရှိအဲ့ဒါနဲ့ကျောင်းမှာနှခမ်းနေမှာထည့်တယ်ဒီထဲမှာသူကကျောင်းမမရတော့ဘုန်းကြီးရတယ်လာထည့်တာသုံးခုတော့ရှိပါသေးတယ်သူကတော်တော်မရစားကသူကကျောင်းကမရလို့ကျောင်းကလည်းပဲသူကထည့်တော့မရှိဘူးသူက900ရတယ်လာထည့်တယ်

ကုသိုလ်ရလို့ထူအောင်ပြုတယ်မဟုတ်ပါဘူးဒီမှာကြောင်းဆောက်ပြီးလို့ရှိရင်ယောဂီတွေဆင်းရဲသတာနေဖို့အဲဒီလိုပဲကြီးရပါတယ်အဲဒါတော့ကြီးရပြီးတော့ဘုန်းကြီးကဝမ်းဝမ်းကူညီပြီးကြလားအားပေးကြပါတယ်အဲဒါပြီးတဲ့ပြီးသွားပြီဒီရင်ဒကာရမတွေလည်းမိမိရဲ့ပြီးပြီးအခန်းနေကြပြီးတော့ကျောင်းသားတွေအာရုံပြုကြတယ်ကေတံဒီဝါဇာရတောဆိုသဒ္ဓါပုံညာပဝရတိ အဲ့တော့သာဝရနိဗ္ဗာန်ဖြစ်တဲ့ကြောင်းဆောက်ကိုသူသားတဲ့ပုဂ္ဂိုလ်တွေမှာနေ့ရောညရောမပြတ်ကုသိုလ်တွေပွားတယ်ဖွားကြတယ်ကောင်းတယ်ဟောလို့တော့သူလူသားတွေကြောင်းမှလည်းမျက်စိနေတယ်အဲဒီကြောင်းမှတရားထုတ်နေတဲ့ပုဂ္ဂိုလ်တွေလည်းမျက်စိနေတော့ဘယ်ခြင်းစံနှလုံးသွင်းလိုက်လို့ရှိရင်ငါလူထားတဲ့ကြောင်းမှာတရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေရဟန်းတော်တွေကသတင်းသုံးနေတယ်အဲအောက်ကရိယဝါဒဆိုရင်ရိယဝါဒရဟန်းတော်ယောဂီရောသံဃာဝါဒဆိုရင်တော့သံဃာတော်တွေအများအား သတင်းသုံးနေကြတယ်အားထုတ်နေကြတယ်နေ့ရောညရောအကျိုးလည်းပဲသိရမယ်ချိန်မှာမိဘနဲ့ပြညာလျှောက်ပြီးအားထုတ်နေတဲ့ပုဂ္ဂိုလ်ရှိထိုင်ပြီးအားထုတ်နေတဲ့ပုဂ္ဂိုလ်တွေလည်းရှိတာပဲအဲဒီအာရုံကြည့်တိုင်းကြည့်တိုင်းဟာဝမ်းမြောက်ဝမ်းသာဖြစ်စရာတွေပဲဒါကုသိုလ်ကောင်းမှုတွေညောညာရောပွားနေတာတဲ့အဲဒီလိုပွားကြောင်းဖြစ်တဲ့ကုသိုလ်ကောင်းမှုတွေပြုရပြီတော့အာရုံပြီးဝမ်းမြောက်ဝမ်းသာဖြစ်ရမယ်ဝမ်းမြောက်ဝမ်းသာဖြစ်တော့ဝမ်းမြောက်တဲ့ဝမ်းမြောက်တိုင်းဝမ်းမြောက်တာတွေကလည်းပြီးပြီးခေါ်တယ်ဒါတွေကလည်းမြဲတာမဟုတ်ဘူးသိပြီးကြောက်တာပဲ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 ကျွေးကြမွေးကြစားကြတောက်ကြဒါလည်းဝမ်းမြောက်ကြအနာကောင်းတာပါပဲမုံမြတ်သာစောင့်ဆဲတဲ့ဒုဒါနာတွေဒုဒါရအဲဒီဒုဒါနာတွေအကုန်လုံးစုပေါင်းပြီးရွေးချဒီထဲမှာဒီထဲကျသဒ္ဒါနဲ့မှာဟိုတဲ့ပြဋ္ဌာန်းနဲ့ကြောင်းကန်းလောက်တာသဒ္ဒါနာပြတာမပြဋ္ဌာန်းတာတွေကပြမထားပြမထားရင်လည်းအဲဒီတဲ့အပါဝင်မဲ့လို့အောင်းမရအဲဒါတွေလည်းကိုယ်ကူလိုနဲ့ကိုအောင်ကြည့်ကြပါခုနအသေးစိတ်ဟိုက တတ်နိုင်ကြသူသားတွေအကုန်လုံးလက်မတွေလည်းပေးထားပြီးပြီအဲတော့ဒါရွေးချရမယ်ရွေးချပြီးမှအလုံးသာဓုဘုံမောတာခေါ်ရမယ်ဘုန်းကြီးကဟိုရွေးချသရံရှိဥစွာဖတ်ပြအောင်မယ်ဖတ်ပြပြီးမှလိုက်ဆိုတော့အဲ့ဒီထဲမှာပါဠိပါဠိရွေးချထဲမှာဓမ္မပိုင်းဒုတိယပိုင်းဒုတိယပိုင်းဆုံးခံနည်းဘုံကြောင့်ဆိုတော့ နောက်ခုမှနေပြင်းတော့နှစ်ကြောင်းပါပဲအစနေပြင်းတော့သုံးကြောင်းပဲအဲ့ဒီအဲ့ဒီကတလုံးကခုခုမှတွေ့နေမှားနေတာကျင်းမှားများဆင်းနေတာပဲစာရင်းကအစတုန်းကလည်းသေချာပြင်ပြီးတော့ပြေးလိုက်တာပုံနေတာဒီနေ့ကစကြည့်တော့သုံးလုံးလောက်ချွေးနေတော့သုံးလုံးလောက်ပြင်ရတယ်အခုတကဖကြည့်တော့တလုံးကမှားနေရတယ်ဒီမှာအာဒောတေဟိသဒောတေရှိကြီးရမှာပြီးဖြစ်နေခုမှနေတယ်ဟိုတုန်းကဒီနေ့အာဒောတေဟိသ ဒေါတိဟိသဟိရှိရမယ်ပြီးဖြစ်နေတယ်အဲ့ဒါလေးနဲ့ပြင်ထားကြပါအဲ့ဒါလေးဒုတိယစာပဲသုံးကဏီသုံးကြောင်းပေါ့သုံးစာကြောင်းသုံးနာမှာရှိတယ်အာဒေါတိဟိသကမှန်တယ်ဒေါတိဟိရရှိရမှာပြီးဖြစ်နေအောက်ကကပ္ပိယကုရိစာရဲ့အချက်အဲ့ဒီပဲအာဒေါတိဟိသဒေါတိဟိသတရားဟိသ အဲ့ဒါကတော့ပါဠိပဲပါဠိရေးချတော့ထားရပါတော့ဓမ္မတွေအာပြီးရတယ်ခွန်ကြီးကပါဠိပါဠိကျုပ်ကြဗမာလိုရေးချအောင်ပြောင်းရှင်းစွာဖတ်ပြအောင်ဟုတ်လားဖတ်ပြပြီးအောင်ဘင်္ဂါရောရှင်မြတ်တို့ဖျားတူညီသောသရာတူညီသောသန္တာတူညီသောစိတ်ကြရှိကြသောကျောင်းတကာကျောင်းမှဖြစ်ကြသောဘုရားတိတော်တို့သည်အဲဒီအရိယဝါဒကျောင်းသံဃာဝါဒကျောင်းများမှာ ကျောင်းသားလူတန်းတဲ့ပုဂ္ဂိုလ်တွေကျောင်းသားမဟုတ်တော့လည်းပဲပညာကားတို့ကုရိကားတို့ယောဂတို့စသည်ဖြင့်တခါလုံးမဟုတ်တော့လည်းပဲတတ်နိုင်နေရပါဝင်လူတန်းတဲ့ပုဂ္ဂိုလ်တွေပေါ့လေအဲဒါတွေအကုန်လုံးကညီသောတရားရှိတယ်တဲ့တရားတရားရှိကြလို့ဒီလိုကျောင်းကျောင်းဆောက်ဦးတွေလူတန်းနိုင်ကြတယ်ဒီညီသောခန္ဓာရှိတယ်ဒီညီသောစိတ်ရှိတယ်ကျောင်းတော်ကျောင်းများဖြစ်ကြတာဘုရားကြီးတော်တို့သည်သံဃာဝဆင်းရဲမှလွတ်မြောက်၍နိဗ္ဗာန်ကိုမြင်မြန်စွာမျက်မှောက်ပြုပါခြင်းကျိုးငါဒါကကိုယ်အတွက်ကို မြတ်စွာဘုရား၏သာသနာတော်ရှိစွာတည်တံ့ခြင်းထုံးကားခြင်းကြီးပွားခြင်းစီပင်ခြင်းအကျိုးငှာ၎င်းအဲဒီသာသနာ့ဤသာမှာသာဝေထောက်ကြတယ်ဆိုတာတော့သာသနာသာသနာတော်တည်တံ့ဖို့ထုံးကားဖို့ကြီးပွားဖို့စီပင်ဖို့ဒါကြီးရတဲ့တွေကလည်းပဲတော်တော်များများပါပါတယ်ဒီဘက်ကလည်းကိုအကျိုးကြီးတယ်မဟုတ်ဘူးသာသနာတော်အကျိုးကလည်းပဲအထူးကြီးရပြီးတော့သာဝေတွေထောက်ကြလူတော်ညတာဒီတန်တောင်းတာရေသာသနာ့ဤသာအရန်ကြောင်းတိုင်း၌ 3သိန်းကျော်သောကြငွေတော့ဖြင့်ပြုကျင်စွယ်လွန်တင်နေ၍ဒီနည်းဝယ်နှလုံးမွေလျော်ဝယ်ကောင်းလှစွာသော၄၂ခန်းရှိသံဃာဝါဒမီသောသထเจ้าကြီးကိုဆောက်လုပ်စီခဲ့ကြပါပြီ။ဒါပေါ်လွင်နေပါပြီ။ထို့ပြင်သသိန်းကျော်သောကြငွေတော့ဖြင့်အခန်း၄၀ရှိအရိယဝါဒမီသောနထเจ้าကိုလီပထမစောစောပိုင်းကပင်ဆောက်လုပ်စီခဲ့ကြပါပြီ။ဒါလည်းသင်ကြပါပြီ။အဲเจ้าနှစ်ခုမှာ အရိယဝါဒအရင်ပြီးတာပဲဒါပေမဲ့လို့သံဃာဝါဒအကြောင်းကိုဒီကရှင်းဥစွာခေါင်းတရခေါင်းတလိုက်တော့မှဟိုဟာပေါ်မှာဟိုဟာကလည်းနည်းကြာသွားပြီဒါကြောင့်မို့သံဃာဝါဒအကြောင်းဆောက်ဆောက်လို့ပြီးတာကိုရှင်းဥစွာပြပြီးမှအဲပထမစောစောပိုင်းကလည်းဆိုရင်သံဃာဝါဒအကြောင်းမဆောက်ခင်ကတည်းကဟိုသာပြီးနေပြီစောစောကလည်းပြီးခဲ့ပြီဆိုတာဟောအောင်လို့ဒီလိုအစီအစဉ်ရေးထားပါတယ်ထို့သောဆောက်လို့စေချပြီးနေဒီခုခါနဲ့ထုံးတစ်ခုသောအကြောင်းကြီးတို့ကိုတပေါင်းနည်း ရည်ရွယ်သောချသောအခြင်းကျောင်းအလူမဟာရဏပွဲပင်ကိုဆင်ကျင်းပါပါကုန်၏ဒါကပလင်္ကာစကားဤသို့ကျောင်းရည်ရွယ်ချမဟာရဏပွဲပင်ကိုဆင်ကျင်းပါတော့ကရှိဥစွာသံဃာတော်အမှုမြတ်သောဆန်းခဲပဲဘောဇင်တို့နှင့်တစ်ဖက်ဤသူသာသောတောက်ဖွယ်သူတို့ကိုယူသေးသောသက်ကလှူဒါန်းပါကုန်၏ရှင်မြတ်တော်ဘုရားသာဆင်းဆင်းနေပါပြီဒီသာသနာ့ရိပ်သာနှင့်တတိယဘာဝနာကိုအထုနေကုန်သောအမျိုးသားအမျိုးသမီး ယောဂီတို့အား၎င်းကြွားရောက်လာကြသောအမျိုးသားအမျိုးသမီးဥပါဒကဥပါဒကမှအပေါင်းအား၎င်းမုံညာသော ခဲပဲဘောစဉ်တောက်ွယ်အထူးတို့ဖြင့်ယူသေးစွာပြုစုလိုကြွေးကြပါကုန်၏ရှင်ဖျား။ဒါလည်းရှင်းနေပါ၏ယောဂီတွေရောသာဟုတ်တဲ့ဓမ္မတွေရောအကျွေးမသိဤစွာသာသူချမ်းဤတော့လူတိုင်းကျွေးမကြပြင်းနေတဲ့ခုကသံဃာတော်၏မျက်မှောက်၌သရဏဂုံ၃ပါးနဲ့လည်းကအင်္ဂါ၈ပါးရှိတော့ဥပုသီလကိုဆောက်တည်ကြပြီးနေတချို့ကတော့အခုလူတွင်းပေါ်နဲ့ခိုင်းတာဆောက်တည် အဲဒီလိုယောဂီတွေဒီမှာမြင်နေတဲ့ပုဂ္ဂိုလ်တွေကတော့အရင်ကဒီပါတိလာဆောက်တည်နေတာသင်သုံးနေတာပါပဲနောက်လဲဒီလိုဒီမှာတရားထုတ်နေဒီလိုပဲအများအားဒီပါတိလာဆောက်တည်ပြီးတော့သွားကြလျောက်ထားခဲ့ပြီးတော့သင်္နာသနာအပေါင်းဆောင်များနဲ့တကွလျောက်ထားခဲ့ပြီးတော့ဆိုတာကအရိယဝါဒကြောင်းဆိုတာပါဆိုင်အောင်လျောက်ထားခဲ့ပြီးတော့အရိယဝါဒကြောင်းကြီးကို အဲကျောင်းကျောင်းနေမဟုတ်ပါဘူးတဲ့ဘိနာသနာအသုံးဆောင်များနေတယ်ကွာတဲ့အဲဒီကျောင်းအသုံးဆောင်နေကျောင်းနေမဟုတ်ဘူးကျောင်းနေပတ်သက်တဲ့အဲအသုံးဆောင်နေကြင်စသည်တွေပေါ်လေသုံးဆောင်နေတယ်ကွာမဟာစီဆရာတော်မှုရှိသောတတိတံတရားကိုရှိကျင်ရသည်ညာရှင်လူယောဂီအပေါင်းအားလူရမ်းပါသည်အဲဘုန်းကြီးလူရမ်းမဟုတ်ပါဘူးတတိတံရှိကျင်တဲ့ယောဂီအဲဒီယောဂီကလည်းပဲလူရောရှင်ရော ယဟန်ရောဉာဏ်ရှင်တွေအမျိုးသားလူပုဂ္ဂိုလ်တွေရောယဟန်တော်များရောအဲဒီယောဂီပေါင်းကသူရမကြီးသူရနာကိုခြံရသာလည်းနေနိုင်ဖို့ရမသေးသောခြေခြေသေးပြီးရေသောနေသောခြေတို့ဖြင့်နေရ၎င်းဘိုင်းကကြောင်းများဆိုလို့ရှိရင်ခြေတော်မသေးဘဲနဲ့ကြောင်းမှမတည့်ရအောင်အခုတော့မသေးသောခြေနဲ့လည်းပဲအဲနင်းပြီးသုံးနိုင်ပါတယ်လို့ပြောလျှောက်ထားရင်အဲဒီလိုသုံးနိုင်ပါတယ် သိပြီးရှင်းစိုးနေလို့ရှိရင်လည်းမနှင်းရဘူးအခုတော့ကိုလျှောက်ထားတာအဲ့လိုလည်းနင်းနိုင်ပါနင်းနိုင်အောင်လို့ဒီမှာချမ်းသာနေရအောင်လို့ထည့်ထားရည်ကြတယ်ကိုယ်ငါအလုံးတို့ချင်းဖြီးပါရဲ့လည်းကောင်းတောင်းအောင်ဆောက်ဖို့ဆိုတာလက်ဖွားခြေဖွားနေတာသိရတာဒီလိုပိုင်းနဲ့ချင်းအကျော်တွေပါတယ်မမီရဘူးအဲကြောင်းကြောင်းကျမ်းမြင်ပေါ်တော့ဘာလို့ဆိုလို့ရှိရင်ဗိုင်းကကြောင်းဆိုလို့ရှိရင်ဒီတိုင်းကြောနေပါလေထိလက်နေပါလေထိပြီးတော့မောင်းနေပါလေထိပြီးတော့အိပ်ရဘူးအဲလိုရှိတယ်အဲအဲ့ဒါလည်းပဲ ဒါကလျှောက်ထားလို့ရှိရင်တော့လျှောက်တဲ့အတိုင်းဒါသုံးဆောင်နိုင်တယ်ဒီလိုသုံးဆောင်နိုင်အောင်လို့ဒါထည့်ထားတယ်ကိုရင်ကအားလုံးတော့ချင်းဒီပါရည်လည်းကောင်ချမ်းသာသည့်အလျောက်လိုရှိသည့်အတိုင်းသုံးဆောင်ရအလုံးငါမြတ်သောလူစိတ်ကိုသွန်းချယူသေးစွာသူရန်ပါကုန်ရှင်မြတ်တဲ့ဗျာတဲ့ဒါကအရိယဝါဒကြောင့်လူတန်းပေါ့အရိယဝါဒကြောင့်ကတော့တန်ရိကရဲ့လို့မဟုတ်ပါဘူးဒါမထည့်လည်းပဲသုံးဆောင်နိုင်ကောင်းပါလေရေးကြည့်တာကတော့တန်ဃာဝါဒကြောင့်ကပိုပြီးရေးကြည့် သွန်နာယခုတင်ကလျှောက်ထားခဲ့ပြီးဖြစ်သောအထက်အောက်နှစ်ထပ်42ခါရှိသောဝိနာသနအတုံးဆောင်ဂရင်များနှင့်တကွာဂရင်ဂရင်များတို့ဝိသနာမှာဒါပြည့်နေလဲကြောင်အတုံးဆောင်တွေဒီဟာတွေရှိပါသေးတယ်အဲ့ဒါတွေနဲ့တကွာဟောဒီအိယာတို့ဘာလို့ဒါတွေလည်းရှိပါတယ်သို့သံဃာဝါဒအကြောင်းကြီးကိုမာသီဆရာတော်ဩဝါဒကပရိသန္တရားကိုဖြစ်ကျင်သော သံဃာတော်အားအဲ့ဒါလည်းထည့်ထားတယ်သံဃာတော်အားလို့ကမြင်ရတော့ခိုင်းရင်ဒါပြင်သံဃာရဲ့ဒုလည်းဆိုင်တာပဲဆိုပြီးတော့ကက်ကက်ပဲနဲ့နေထည့်နေမှာဆိုကြတော့မပြောနိုင်ဘူးလို့ကဒါကြရင်အဲเจ้าမော်နေတဲ့ပုဂ္ဂိုလ်ထုတ်မိရပါမယ်ဖြစ်နေထည့်နေမှာသာဝင်နေမှာထည့်ထားတယ်ကွာသံဃာဘာသာကျမ်းကြီးကမဟာရီဆရာတိုင်းဩဝါဒကံသတိဓာန်တရားကိုဖြစ်ကျင်တော့အဲသတိဓာန်တရားမဖြစ်ကျင်ဘူးဒီဟာဩဝါဒကမဟုတ်ဘူးဆိုရင်တော့အဲဒီသံဃာတွေတော့ဒီမှာနေလို့မဖြစ်ဘူး ံဃာတော်အားမစေသောခြေဆေးပြီးရည်စွနေသောခြေတို့ဖြင့်နင်းရလည်းကောင်းကိုရင်ကအားလုံးတို့ဖြင့်ဒီပါရတော်ချမ်းသာသေးလျောက်အလိုရှိသည့်အတိုင်းသုံးဆောင်ရအလုံးမှာ၎င်းလူရမကြီးနောက်ပြီးတော့ယဟန်များမှာကပ္ပိယကုရိမဟုတ်တဲ့နေရာဆိုလို့ရှိရင်ဇာဝကာလိကဇာမကာလိကခေါ်တဲ့သာဝတောက်ဖွဲ့တွေကိုညအိမ်မထားရဘူးဟိုအပြောကြီးမုံတို့ဘာလို့ညာတို့ဘောလည်းကြွားတယ်အဲ့ဒါတွေက ညှိထားပြီးလို့ရှင်အဲ့ဒါမစားကောင်းတော့ဘူးနောက်နောက်ရက်ကျရင်မသုံးရဘူးအဲ့တော့သုံးရအောင်ဘာလို့ရအောင်ကပ္ပိယကူရီဒါကပ္ပိယကူရီရှင်နဲ့ရှောက်ပြီးရေစက်ချထားရင်လည်းဒါကပ္ပိယကူရီရှင်နဲ့ထားနိုင်တယ်ဒါပေမဲ့ဘုန်းကြီးမာစီကျောင်းတော်ရေစက်တဲ့မှာလည်းထက်ထားကိုကပ္ပိယကူရီမချဘူးဘုန်းကြီးကဒီတိုင်းနဲ့အဲရိုးရိုးကြောင်းအဲ့ဒီပေါ်မှာသာဝေသောဖွဲ့တွေဘာမှလည်းမထားဘူးလို့ညီရထားတယ်ဘာမှလည်းမထားပါဘူးအင်းတကယ်ကြီးမှုမဲ့မှမဲ့ ဖမ်းမိလို့လွန်သွားရင်လည်းခွင့်ကြီးကမသုံးဆောင်တော့ဘူးအဲဒါလည်းဆုံးလိုက်ရတယ်အဲဒါဓမ္မတွေတို့ကတို့ပါလိမ့်အခုတော့ဘာငါဘာသာကြောင့်မှနေနဲ့ယောဂီရဟန်းတော်တွေကအဲအဲ့ဒီလိုကင်းကင်းရှင်းရှင်းနေဖို့စိတ်လွယ်မယ်မဟုတ်ဘူးသူကတချို့ကလည်းပဲဒကာဓမ္မတွေကသူတို့ဖြစ်ဖြစ်อืมအဲစားကြတောက်ကြလေးတွေပါလေးတွေလိုလိုအပ်တာလေးတွေပါလေးတွေသိနေတာကြီးကောင်းရှိနေတယ်ရှိနိုင်တယ်အဲမှလည်းငါတတိယကူကြီးရွေးချ သတ္တရာကုရီပြုကအလွန်ဟာ၎င်းမြတ်သောလူတွေစိတ်ကိုသွန်းချ၍ယူရစွာသူတမ်းပါတော်ရှင်ရတော်ဗျာနောက်ပါလေကတော့သူတော်နေပါအင်းဒီကုသောကြောင့်ကြီးတို့၌ဒီလသတိကုန်နဲ့ပြည့်စုံသောယန္တာမေတို့သည်၎င်းလူယောဂီတို့သည်၎င်းအဲလူယောဂီတွေကအရိယဝါဒကြီးပဲပဲယန္တာမေတွေကတော့ကျောင်းတစ်ခုလုံးနဲ့ဆိုင်နေပါယန္တာမေတို့သည်၎င်းလူယောဂီတို့သည်၎င်း ညဉ့်ညဉ့်ရှိတဲ့အတိုင်းဆိုညဉ့်ညဉ့်ရှိတာအဲ့ဒါညဉ့်ညဉ့်တာကိုကသံဃာဝါဒကသံဃာတွေအတွက်ညဉ့်ညဉ့်ယူတယ်အဲအရိယဝါဒကတော့သံဃာရောအာလူရောညဉ့်ယူတယ်ညဉ့်ညဉ့်ရှိတဲ့အတိုင်းသီကံတမထာတိအတိုင်းနေထိုင်ကြလျက်သီလသမารိဉာဏ်ဥစ္စာသိက္ခာ၃ပါးကိုသူအပြင်ပฏิပဒံဘာဝနာဥစ္စာသောဉာဏ်သိက္ခာကိုအဲသိက္ခာဆို၃ပါးလောက်ကျင့်ရတာပါဒါပေမဲ့လည်းဒီမှာအထူးအချင်းတော့ဝိပဿနာဘာဝနာကျင့်ရပฏิပဒံဘာဝနာ အဲဒီညာသိက္ခာကိုချမ်းသာစွာကြည်ကျင်နိုင်ကြပါစေသာအာတိတထိုအကျင့်သိက္ခာကိုကြည်ကျင်ရ၍မေဖို့နိဗ္ဗာန်ကိုသင်ညာစွာဆက်ရကြပါစေသာအာတိတထို့ပြင်ပြီးထိုကျောင်းဆောင်တစ်ခုကိုမာစီဩဝါဒကဒီသာသနာ့ရေးသားကြီးအဆောင်လျှောက်ဖြစ်သောဗုဒ္ဓဘာသာနှုတ်ကအဖွဲ့ချုပ်အတ္တမထားသည့်စည်းကမ်းအရထိမ့်သိမ်းစောင့်ရှောက်ရန်အတွက်အနှင်းပါကုန်၏ကြောင့်စောင့်ရှောက်မဲ့ပုဂ္ဂိုလ်လည်းလူသေးအဲစောင့်ရှောက်တဲ့ပုဂ္ဂိုလ် နေတဲ့ပုဂ္ဂိုလ်နေနေတဲ့ပုဂ္ဂိုလ်မနေဘူးဒီလိုလဲအကြောင်းရှိတာပေါ့နောက်တစ်ခုကချွေရင်းပြည့်စည်သွားလို့ရှိရင်ဆံရတရားဓမ္မတွေအကြောင်းကြားသူတို့ပြင်နိုင်ရင်လည်းပြင်းအဲသူတို့မပြင်နိုင်ဘူးဆိုရင်ဒီဘုရားသာသနာလူကအဖွဲ့ကရောင်းဝင်ရှာပြီးတော့ပြင်ရမှာဒီလိုလုပ်ရမယ်ဆိုပြင်ရတယ်ဒီပြင်ရမယ်ပြောနေခုဘုန်းကြီးနေတယ်မှာဒီအကြောင်းတော့သိမကြသေးဘူးဟိုမှာဘုမ၄နှစ်၅နှစ်လောက်ရှိသေးတယ် ။ပြင်ရတယ်ပြင်ရတယ်ပြင်တာတွေတော်တော်ကိုုံကတနည်းခြေသူကရောပါညာပြင်တာရဲ့အလုံးခွန်ထောင်လောက်တော့ကုန်တယ်ဆိုတာကိုသူကတော့ကုန်တာပဲ။အဲဒါကဒါဓမ္မတွေခင်ဗျာတွေကဥပသူထူထောင်လို့ရှိရင်လည်းအဲဒါနဲ့ကြောင်းကြပြီးတော့ပြင်ရတယ်။ကဲဒီဓမ္မတွေကမတတ်နိုင်ဘူးဆိုရင်လည်းဘုရားသာသနာ့ကအဖွဲ့ရံမုံကိုရှားပြီးတော့အဲဒီတော့ပြင်ရမှာဒါကြောင့်ဘုရားသာသနာ့ကအဖွဲ့ကြီးပါ။ သတ်မှတ်ထားတဲ့စည်းကမ်းအရထိမ့်သိမ်းစောင့်ရှောက်ရတဲ့အနှင်းပါဘူးဒါဘုရားတော်ကအနှင်းမင်္ဂဝါဒသံဃာဝါဒကြောင့်အရိယဝါဒကြောင့်လို့ရည်စဲသွန်းချက်ထူထမ်းရသောကောင်းမှုမွန်ရသောဆံခဲဘောဇဉ်တို့ကိုထူထမ်းကျူးရသောကောင်းမှုအစရှိသောကျွန်တော်တို့ဤကောင်းမှုပေါင်းသည်အာလောတရား၄ပါးတို့ကိုယ်ရာကိုယ်ကြောင့်ဖြစ်သောမဉ္ဇဉ်ပူဇဉ်၄ပါးကိုလက်ဆောင်ပါစေတည်းဒါကဗရဏပါအာဗရဏအားဖြင့် သူချမ်းသာနာချမ်းသာတွေကသူ့ဟာသူကျိုးပေးသွားမှာပါပဲအဲကိုယ်စိတ်ထဲကရည်ပဲတောင်းလာလို့ရှိရင်အဲဒီတိုင်းကျိုးပေးသွားမှာပါပဲဒီကောင်းမှုပေါင်းဖို့ပါတော့သတ္တဝါအားလုံးတို့အမျှပေးရပါကောင်းအားလုံးသောသတ္တဝါတို့ဒီကောင်းမှုပေါင်းဖို့ပါတော့ညီမြရရပြီးဖြစ်ကိုယ်စိတ်နဲ့ချမ်းသာကြပါစေဒါပြီးပါပြီလားမာလေးပဲကြတော့ကြတော့ဆိုရမယ်ခုမဆိုရသေးဘူးခုတော့ခွန်ကြီးပါဠိတော်ရေးချဖို့ခွန်ကြီးရွတ်သွားဒါတွေကအာယုကြည့်ကြပါ ဟောကြမှာအမှားတွေရွေးချကြမှာဒါတွေဒီလက်ခွဲတယ်တိုင်ပြီးတော့သုံးတာအတိုင်းပေါ့နော်မဟာတွေရွေးချတယ်ဆိုတာခြေတုံးကတော့ဘာဘာညာညာတွေသူပါကြီးဆိုပြီးတော့ဒီလက်ခွဲထက်ကခြေတွေဝေါ်နဲ့လောင်းချလိုက်တာပါပဲဒါပြီးတော့ခဏလေးပြီးတာဒါမှမဟုတ်ဗမာပြည်အဲ့ဒီလိုလိုလို့ဆိုသူကဒီတိုင်းပဲလို့ဒီလက်ချတဲ့အခါဒီလက်ခါနဲ့ ဆရာတော်ကသပိတ်နဲ့ပါလဲခံရတာအခုသပိတ်နဲ့ခံရလဲအဲ့ဒါလည်းသာတော့လို့အောင်မလို့ပါလေဒါလည်းတူးတဲ့ရေချပါနေမှာများဆုံးမဖြစ်ဘူးသပိတ်နဲ့ခံရမယ်သပိတ်နဲ့လည်းပဲဒီဒီမယံဗန္တိသမပတ္တာသမသန္တာသမစိတ်တာသင်္ဃာမသန္တာရဝုဒ္ဒဒုက္ခတောမောသနာထာယနိဗ္ဗာန်တာပစ္စည်းကရဏထာယ ဘုရားသာသနာသာစာစိရတိပိယဟောရိယဝုရုံလိယဝေပုံလာယဤမသမေသန္နာဣတာအာရမေသာရိကတိတတခာရဏဘာတေဟိသံဃဝါဒနာမကဒုဂုမကံဘာသတလိတာခာဘသမန္နာကတံမဟာဝိဟာရံအတိသောဘိတံသတ္တနိယံပါပါရိကမနောရမံကာရပိမာအထောပိသာရိကသတ္တဘာသာခာဗနေဟိအရိယဝါဒနာမကံသမဟာဝိဟာရံ ဝိဟုမကံသတ္တလိသခါဘသဟိတံဥရိတရမေဝကာယကာလပယိမာဧဝံကာလပိတဝဣဒာနိသေတံဒွိနမဟာဝိဟာရဏံဧကတောဒေကနောတကပါရဏဝေပိနမဟာရဏသဗံကရောမဧဝံမဟာရဏသဗယကရိယမနာယပထမံသံဃာတပဏိဒာနိဘိနဘာဒခရဏိယဘောဇနိယဝိသေသဘာနာနိတက္ကိသံဒေမာဣဒ ပရိဒါနဘာဝနာအနုယုံသာဒါနယောဂီနိသအာဂတဥပါဒကဥပါပိကပရိဒါယသခဏိတေဟိခာရဏိယဘောဇနိယဘာနာဝိသေစေတကေသံပရိဝေသေမဧဝံဓတဝပရိဝိတေတဝါဣရာနိသံဃာသာသမုခေတိတရဏိနာဘာသင်္ကုပောတ္ထသီလံသမာရိတဝယထာဥတံဧတာရိယရိယဝါဒမဟာဝိဟာရံသတိနောတနာပရိဘောဂံမဟာစီတေရပမုခသခါဓာပပတိတယောဂဝဆရာကဏ္ဍသာ တိပဌာနာဓမ္မပရိပူရကတာသကိနောရကဩသိစီယသကိသံဒီမအာရောတိဟိသရောတိသာတော်ရကိပါရိအကမိတဝါသဘာဂယေငိသဖုတိတဝယတာဒုက္ခံပရိပုံစီတုံအထသစ္စာယထာဥဒ္ဓမေဝဧကံသံဃာဝါသမဟာဝိဟာရံဒွိဝမကံဒွါသတတိတခဗံသဗ္ဗေနတနာပရိဘောဂံမဟာစီထေရဝါဒသိက္ခာကသာ သတိဌာနဓမ္မပုရကသာသံဃာတသက္ကိနောတကံဩဒိစီယသက္ကိဇံဒီမအာရောတေဟိသဒောတေဟိသသောရကေဟိပါရဟိအကမိတဝါသဗ္ဗကာယေငဟိသဖုသိတောယထာဒုက္ခံပရိပုံမိတောသဗ္ဗယကုတေသာကာတုံဣတိတုဗန္တိဓိတုမဟာဝိဟာရေတုသီလာရိကုဏသဗ္ဗနာဘိက္ခုတာမေရာသဂဟာဒယောဂဝဆရာသယထာဥရိထံ ထာမိယမိတံဝဒမာနာသီလသမာဓိပညာသင်္ခါတံသိခတယံဝိတေသတောသတိပ္ပဏဘာဝနာသင်္ခါတံပညာသိခံဒုက္ခံပရိပူရင်တုတံပရိပူရိတဝါမေဃဗလာနိဗ္ဗာနံခိပံဘာဝုဏန္တုအထောပေတံဝိဟာရဒွာယံမာသီတေဝါရတိခာကတာသာသနာရိတာအာရမရကကဘောဘကဗုဒ္ဓသာဗုဒ္ဓသာသနာနုခသမဂုကထာသာသာနိယတိမ သာနိမိတံရခဏဂောကနာခာယဣဒံဟောပုံညာအဘခယဝဟောတုဣမသာပုံညာသမဝသာပါတိံသဗေတံတတနံပါဇိမသဗေတိဒေဣမသာပုံညာသမဝသာပါတိံနာရာဒုခိတာဟွန်တုအဲလိုက်ဆိုကြမယ်နော်ဒီလက်ဖက်လက်အရင်က သံဃာတော်သံဃာတော်ဗျာကုညီတော်သတ္တာကုညီတော်သန္တာကုညီတော်စိတ်ပြန်ရှိကြသောကျောင်းတကားကျောင်းမှာဖြစ်ကြသောဘုရားတပည့်တော်တို့သည်သံဃာဝဆင်းရမှာလွတ်မြောက်၍နိဗ္ဗာန်ကိုသိဉ္ဇံသာ ပြုပါရခြင်းကျုံငါ၎င်းသစ္စာရိယဤသာသနာတော်ဤစွာတည်ရခြင်းသုံးပါခြင်းဤွားခြင်းဒီပင်ခြင်းကျုံငါ၎င်းဒီတန်တောင်းနာ၍ဤသာသနာရိကရံကြောင်းလိုက်၌ဘုံသိကျော်သော င်းသူခြင်းစပွဲဝန်တင်းနေ၏ဒီနူးဝဲလုံးမလျော်ဝဲကောင်းလှစွာသောဒီစေနှခန့်စီသံဃာဝါဒမိသောမထကြောင်းကြီးကိုသောလုံးစီခဲ့ကြပါပြီသို့ဖြင့် ငိမ့်ကျော်သောသံဝေတော့ဖြင့်ခံလေးစေရှိသတိယာဝကမြည်သောသာကြောင်းကြီးကိုလီဓမ္မစောစောပိုင်းကပင်စင် အောင်လို့စီခဲ့ကြပါပြီသို့သောအောင်လို့စီကြပြီလင်အခုခန္ဓာ၌ဘုနှစ်ခုသောတောင်းကြီးတော့သောကောင်းသည်ဒီသက်ချသောအပြင်တောင်းလူမဟာဒါနာဝဲတဲ့ရင်ကိုမြင်ကျင်းပါပါကုန်၏ ကိုကောင်းဤစေချာအာရဏပွဲတခင်ကိုသင်ကျင်းပါသောအခါသေဥစွာသံဃာတော်အားမမြတ်သောသံခဲဝေဘောဇင်တို့နှင့်အဖက်ရေချိုးစသောအဝေထုတို့ကို သူရန်ပါကုန်၏ရှင်မြတ်တို့ဖျားဒီသာနာရိပ်သာ၌ဒီသာဘာဝနာကိုအားထုတ်နေကုန်သောမြို့သားမြို့သမီးယောဂီတို့အားလကားဆက်ရောက်လာကြသောမြို့သားမြို့သမီးဥပါဒကာဥပါဒကာမှာ စုတို့ဖြင့်လူလေးစွာလူစုလူကျွေးပါကုန်၏မြတ်တို့ဖျားဤတို့သုလန်ကျွေးမွေးကြပြီးလင်ယခုခါငါတော်၏မျက်မှောက်၌မြေပေါ်သုံးပါးနှင့်တကွာငါရှိပါရှိသော ဥပုသီလကိုဟောတိကြပြီးလင်ရောက်ထားခဲ့ပြီးတော့သေနာတနာသုံးဆောင်များနဲ့တကွာသောရိယဝါဒအကြောင်းကြီးကိုအာဇီဆရာတော်မူရှိတော်ပဋိဌာန်တရားကိုသိကျင်ကြသည် ရှင်လူယောဂီအပေါင်းအားသေတော်ချေသေတော်ချေ ရေသွနေသောခြေတို့ဖြင့်နိမိ၎င်းဝိငါအလုံးတို့ဖြင့်ဒီပါ၍၎င်းသံဃာတိအလျာလူရှိသည့်အတိုင်းဘုရားရလုံးငါမြတ်သောလူရဲ့ဇက်ကိုဝမ်းချ၍ဒီစွာသံဃာပါကုန်၏မြတ်တို့ဗျာ ခန်းစီသောသေနာသနအသုံးဆောင်သင်များနှင့်တကွာသုတံဃာဝါဒကြောင့်ကြီးကိုအာရှိဆရာတော်ဤဘောဝါဒကံသီပ္ပံတရားကိုသိကျင့်သောသံဃာတော်အားသေတော်ချေသေတော်ချေေကြီး၍သေဆုံးနေတော်ချေတော်ဖြင့် ဝိညာဉ်အားလုံးတို့ဖြင့်ဒီပါ၍၎င်းသံသာပြီးအလျာလူရှိသည့်အတိုင်းသုံးဆောင်ရလုံးမှ၎င်းအတ္တိယကုတိရှိရလုံးမှ၎င်းမြတ်သောသူရဲ့ဇက်ကိုဝန်ချ၍သူသည်စွာဉာဏ်ပါကုန်၏ ခုသောသံဃီတို့၌သီလစသည်ဂုံတို့နှင့်ပြည့်စုံကုန်သောယဟန်သာမဏေတို့သည်၎င်း တို့သည်၎င်းဒီညင်ရှိသည့်တိုင်းသီကံတမထားသည့်တိုင်းနေထိုင်ကြ၏သဒ္ဓသမာဓိပညာဟုစွာသောသာသုံးပါးကိုသူအပြင်သိဉာဏ်ဘာဝနာဟုစွာသောပညာသိက္ခာကိုသံသာစွာ ကျင့်နိုင်ကြပါစေကိုကျင့်သိက္ခာကိုကျင့်ကြ၍သဘောနိဗ္ဗာန်ကိုသင်ညာစွာဆက်ရောက်ကြပါစေနောက်လက်ဆွဲအကြီးတွေလည်းရွေကျက်တဲ့ဒီလက်ဆွဲအကြီးစပြီးတော့ဆိုလဲဒီရအပ်တော်ရှင်မြတ်တို့အားရှင်မြတ်တို့အားသိရသည်သိရသည် လက်သွန်းဆ၍သာမာကုန်၏သောကျင်၏သောကျောင်းဆောင်နှစ်ခုတော့ကို အာဇီဩဝါဒကဖြစ်သောသာသနာ့ရိပ်သာဤတောင်းလျှောက်ဖြစ်သောဘုရားသာသနာ့လောကဖွဲ့ချုပ်အားအမှတ်ထားသည်ရှိကအရာသိသိစောင့်ကြောက်ရာအတွက်မြင်ပါကုန်၏သံဃာဝါဒကြောင့် ဝန်ချာလူတိုင်းရတော်ကောင်းမှုဘုံမြတ်သောသံခဲပဲဘောဇင်တို့ကိုလူတိုင်းကျွေးမှုရတော်ကောင်းမှုသာရှိတော်ဘုံတော်ဤဒီကောင်းမှုအပေါင်းဤအတော်တရားလေးပါတော့ဤညာဘုံကြောင့်ဖြစ်တော်ညာဘုံညာနိဗ္ဗာန်ကို ဤကောင်းမှုပေါင်း၏ပုဗ္ဗာကသောသတ္တဝါအလုံးတို့အားမြတ်ပြေပါကုန်၏အလုံးသောသတ္တဝါတို့သည်ဤကောင်းမှုပေါင်း၏ပုဗ္ဗာကသောဤမြတ်ရကြသည်ဖြစ်၍